ယောမဩရစာအခန်းကြီး14အငယ်1မှ9ယုံကြည်အားနည်းသောသူတို့ကို လက်ခံကြလော့တို့ရတွင်ယုံမှားပွေသော ပြဿနာတို့ကိုထိုသူနှင့်မဆွေးနွေးကြနှင့်အစာအမျိုးမျိုးကိုစားအပ်သည်ဟု လူအချို့ယုံ၏အားနည်းသောသူမူကားဟင်းသည်ဟင်းရွက်ကိုသာစား၏ ။အမျိုးမျိုးကို စားသောသူသည် မစားသောသူကိုမထီမဲ့မြင်မပြုစေနှင့်။မစားသောသူသည်လည်းစားသောသူကို မစစ်ကြောမစီရင်စေနှင့်။အကြောင်းမူကား၊ဘုရားသခင်သည်သူ့ကို လက်ခံတော်မူပြီ။သူတပါးပိုင်သောလူကိုစစ်ကြောစီရင်သောသင်သည်အဘယ်သူနည်း။သူသည်မိမိသခင်စီရင်သောအားဖြင့်သာအပြစ်လွတ်ခြင်း၊အပြစ်ခံခြင်းသို့ရောက်ရ၏။ သူသည်အပြစ်လွတ်ခြင်းသို့ရောက်လိမ့်မည်။အကြောင်းမူကား၊ဘုရားသခင်သည်သူ၏အပြစ်ကိုလွှတ်ခြင်းငှါတတ်နိုင်တော်မူ၏။နေ့ရက်တရက်ထက်တရက်သာ၍မြတ်သည်ဟု လူအချို့ထင်တတ်၏။လူအချို့မထင်။လူတိုင်းမိမိစိတ်သဘောကျပါစေ နေရက်ကိုစောင့်သောသူသည်သခင်ဘုရားကိုထောက်၍စောင့်၏နေရက်ကိုမစောင့်သောသူသည်လည်းသခင်ဘုရားကိုထောက်၍မစောင့်ဘဲနေ၏စားသောသူသည်သခင်ဘုရားကိုထောက်သောစိတ်နှင့်စား၍ကျေးဇူးတော်ရှိသည်ဟုဝန်ခံ၏မစားသောသူသည်လည်းသခင်ဘုရားကိုထောက်သောစိတ်နှင့် မစားဘဲနေ၍ကျေးဇူးတော်ရှိသည်ဟုဝန်ခံ၏ငါတို့တွင်အဘယ်သူမျှကိုအဖို့လုံငါအသက်မရှင်အဘယ်သူမျှ ကိုအဖို့လို့ငါမသေးအသက်ရှင်လင်သခင်ဖျားအဖို့အလိုငါရှင်ဤတေလင်လဲသခင်ဖျားအဖို့အလိုငါတေဤထိုကြောင့်အသက်ရှင်သည်ဖြစ်စေတေသည်ဖြစ်စေသခင်ဖျားဆိုင်တော်မူ၏အကြောင်းမူကားခရစ်တော်သည်တေသောသူတို့ကို၎င်းရှင်သောသူတို့ကို၎င်းအစိုးရသောအရှင် ဖြစ်လိုသောငါအသေးခံ၍ခံပြီးမှ အသက်ရှင်ပြန်တော်မူ၏ အငယ်30မှ32တင်းဒီညီကိုချင်းကိုအပေကြောင့်စစ်ကြောစီရင်သည်ညီကိုချင်းကိုအပေကြောင့်မထီမဲ့မြင်ပြုသည်ငါတို့ရှိသည်မြသည်ခရစ်တော်၏တရားပလင်တော်ရှိသို့ရောက်ရကြမည်ကျမ်းစာလာသည်ကငါအသက်ရှင်တော်မူသည်ဖြစ်၍ငါရှိ၌လူတိုင်းဒူးထောက်ရမည်ဘုရားသခင်အားလူတိုင်းမိမိနှုတ်နှင့်တစ္ဆာခံရမည်ဟုသာဝရဘုရား မိန်တော်မူ၏တို့ဖြစ် ငါတို့ရှိသမျှသည်ဘုရားသခင်စစ်ကြောတော်မူခြင်းကိုခံရကြမည်။13ထိုကြောင့်ငါတို့သည်ယခုမှစ၍အချင်းချင်းမစစ်ကြောမစီရင်ဘဲနေကြကုန်အံ့။ညီအစ်ကိုချင်းထိမိ၍လဲစရာအခွင့်၊မှားယွင်းစရာအခွင့်မရှိစေမည်အကြောင်းသာ၍စီရင်ကြကုန်အံ့။အဘယ်အစာမျှပကတိအတိုင်းမညစ်ညူးကြောင်း ကိုငါသည်သခင်ယေရှုကိုအမှီပြုလျက် သဘောကျ၍အမှန်သိ၏သို့တော်လည်းညဉ့်ညူးသည်ဟုအကျဉ်သူသည်ထင်၏ထိုသူ၌ညဉ့်ညူး၏တင်းညီကိုသည်တင်စားသောအစာကြောင့်စိတ်နာရလျင်တင်သည်မေတ္တာတရားကိုမကျင့်ခရစ်တော်သည်အသေးခံတော်မူသောခြေဆုတော်ကို ခံတော်သူကိုတင်းအစာအားဖြင့်အကျိုးမနည်းစေနှင့်တင်တို့သည်အခွင့်ရသည့်အမှုမှာကဲ့ရဲ့เสียအကြောင်းမရှိစေနှင့် ဘုရားသခင်၏နိုင်ငံတော်သည်အစားအသောက်၌မတည်၊ဖြောင့်မတ်ခြင်း၊ငြိမ်သက်ခြင်း၊သန့်ရှင်းသောဝိညာဉ်တော်အားဖြင့်ခံရသောဝမ်းမြောက်ခြင်း၌တည်၏။ထိုသို့ကျင့်၍ခရစ်တော်၏အမှုကိုဆောင်ရွက်သောသူသည်ဘုရားသခင့်ရှေ့၌နှစ်သက်ဘွယ်၊လူတို့တွင်ချီးမွမ်းဘွယ်ဖြစ်၏။ထိုကြောင့်၊ငြိမ်သက်ခြင်းနှင့်၎င်း၊အချင်းချင်းတည်ဆောက်ခြင်းနှင့်၎င်းယှဉ်သောအရာတို့ကို မှီအောင်လိုက်ကြကုန်အံ့ဘုရားသခင်ဤအမှုတော်ကိုသင်ဤအစာအလိုငါမဖြစ်စည်းနှင့်အစာအမျိုးမျိုးတို့သည်စင်ကြယ်၏သို့တော်လည်းသူတစ်ပါးထိမိ၍လဲเสียအကြောင်းနှင့် စားသောသူသည်အပြစ်ရှိ၏အမဲသားကိုစားခြင်းစပည့်ရကိုတောက်ခြင်းကိစ္စမှဆ၍ဤကိုထိမိ၍လဲเสียအကြောင်းမှားယွင်းเสียအကြောင်းအားနည်းเสียအကြောင်းများကိုရှောင်အပ်၏တင်းသည်ယုံချင်းရှိလျင် ကိုလိုလျောက်ဘုရားသခင်ရှေ့၌ရှိစေလော့ကိုလက်ခံသောအမှုမှာကိုကိုမစစ်ကြောမစင်သောသူသည် မင်္ဂလာရှိ၏ယုံမှားသောသူသည် စားလျင်ယုံသောစိတ်မရှိဘဲစားသောကြောင့်အပြစ်စီရင်ခြင်းကိုခံရ၏ယုံသောစိတ်မရှိဘဲကျင့်နှမျှသောအကျင့်တို့သည်အပြစ်ရှိကြ၏